မာရတေနမသိတိဆယ်ပါးတွေကနောက်ဆုံးမိမိကိုယ်ကိုပြင်ပြီးတော့ဒုညကိုနှိမ့်တဲ့အတုကန္တနာပရဝမနကျောင်းကိုအဆုံးသတ်ဟောပါမယ်မိမိကိုယ်ကိုပြင်နေဆိုတာပြင်စရာအကြောင်းလေးရှိလို့ပြင်တာပါပဲဒုညကိုနှိမ့်နေဆိုတာလည်းပဲကိုယ်ကိုပြင်မှာတော့ဒုညနှိမ့်တယ်လို့ဖြစ်ပါတာပါပဲဒါတော့တဘာဝပဲ ပုဂ္ဂိုလ်ကိုသင်ပုံလေးတွေနဲ့သူများကိုနှိမ်ပုံလေးတွေပေါ့လေကုလပဏ္ဍပါဠိတော်မဟာတာရောပမသုတ်တန်တွေကအကျိုးအချက်ကလေးတွေနဲ့ရှင်ပြီးတော့ပြောပါမယ်အဲ့ဒီသုတ်တန်မှာရှင်ဥစွာပေါ့လေနာပပဇိတညီတဲ့ပုဂ္ဂိုလ်ဟာယဟမဖြစ်ဖြစ်ယောဂီပဲဖြစ်ဖြစ်ပေါ့လေသတိစားရှိတဲ့ဘေးတွေ အကျဉ်းချမိနှိမ့်ဆက်လို့အဲ့ဒီဘေးဒုက္ခတွေအဆုံးသတ်ရတော့ရှိနိုင်တယ်ဆိုတဲ့ဤမျှော်ချက်နဲ့သာသနာနယ်ထဲမှာတချို့ရှင်ဟန်ဖြစ်ယောဂီဖြစ်ခံယူပြီးတော့တရားကျင့်သုံးလေးရှိတယ်။အဲဒီခါမှာတကယ်တရားတွေကျင့်သုံးရမယ်အစားလက်လာဘကိုဥစားပေးပြီးတော့ရရှိတဲ့လက်လာဘနဲ့ဖြည့်နှက်ပြီးတော့ပေါ့လေအလိုဖြည့်ပြီးတော့ နေတယ်ပြီးတော့လည်းမိမိဟာလက်လပရှင်သူပုံကြည့်သူခြားခြားပုဂ္ဂိုလ်တွေကတော့လက်လပမရှင်ဘုံကံနေပါသူလို့ဒီလိုအထင်မြင်သေးပြီးတော့နေပါရဲ့အဲ့ဒါလိုနေလို့ရှိရင်ဒီပုဂ္ဂိုလ်ဟာအဲ့ဒီလက်လပပစ္စည်းတွေနဲ့လဘတက္ကတာဒီလောကကိစ္စတွေနဲ့ပေါ့လေနေမိုးနေတော့တာပဲမစ္စတိပမစ္စတိဆိုတာပေါ့ညင်မိုးနေတော့ ပမာဏအာပိသတိဆိုတာလှုပ်တဲ့အလုပ်တွေဆက်လက်ပြီးတော့လှုပ်ဖို့သူပြည့်ွက်သွားပြီ။ကြောင်နေတဲ့ချက်တွေကြောင်ဖို့ရာပြည့်ွက်သွားပြီ။အဲဒီလိုနေတဲ့ပုဂ္ဂိုလ်ပမတ္တပုဂ္ဂိုလ်ပေါ်ခေါ်တာပဲ။ပမတ္တဆိုလို့ရှိရင်ခုနသတိဆိုင်တဲ့ဒီတွေကမလွတ်ဖဲဖြစ်နေတော့ဆင်းရဲစွာနေရတယ်။အဲဒီဒီသီလလောကစပြီးတော့ကိုယ့်ကိုယ်ကိုမြှောက်ပြီးတော့သူများ နှိမ်မှုလေးတွေကိုလည်းအရစပါတယ်ဒီနေရာဌာနဟာပို့ပြီးတော့နားရှိအောင်ဆိုပြီးတော့တစ်ပင်ကြီးတစ်ပင်နဲ့အနှစ်ရှိတဲ့တစ်ပင်ကြီးတစ်ပင်နဲ့တိက္ကသုံးရနဲ့သိယူတဲ့ဗြဟ္မစရိယဘော်ကြီးမြတ်စွာဘုရားသာသနာရှင်ပြီးတော့ကြီးကြပါစို့တစ်ဖက်ကဥပမာနာဘက်ကတစ်ပင်ကြီးအခြားတစ်ဖက်ကဒီလသမားကြီးပညာသိက္ခာသုံးရနဲ့သိယူအပ်တဲ့ ပရမစရိယဘောလီသာသနာတော်အဲ့ဒါနဲ့ရှင်းကြည့်ပါအဲ့ဒီတိပ္ပိညင်းမှာသာရခေါ်တဲ့အနှစ်လည်းရှိတယ်ဖက်ကုခေါ်တဲ့အကာလည်းရှိတယ်တကြခေါ်တဲ့အခွန်လည်းရှိတယ်ပပတိကခေါ်တဲ့အပွေးလည်းရှိပါတယ်လေးမျိုးရှိပါတယ်အဲ့ဒါလည်းမြောင်ကြည့်ဖို့ပါပဲတို့တူပရမတ္တရိယခေါ်တဲ့တိပ္ပိညင်းမှာလည်းပဲ မက်ဖို့မက်ဖို့ညာသို့မဟုတ်အဲ့ဒါဖို့ပေါက်ပေါ်လေညာနာဖြစ်တဲ့အထိနောက်ပြီးတော့ညာနာတတနာဘိညာဉ်တကိုးတွေပေါ့လေတနည်းအားဖြင့်လည်းပဲဝိပဿနာဉာဏ်မြင်တဲ့ဘိညာဉ်တကိုးပေါ့ဒီတွဲပြီးတော့ယူနိုင်ပါတယ်နောက်သမာဓိနောက်သီလနောက်ပစ္စည်းလက်လာပါပေါ့လေအဲ့ဒါတွေတွဲပြီးတော့ကြည်ပါအဲ့ဒီသာသနာနဲ့ပတ်သက်တဲ့ပုဂ္ဂိုလ်တွေဟာ တကယ်အနှစ်သာရကိုနားလည်ပြီးတော့တကယ်အနှစ်သာရရရှိရေးအတွက်အခုလိုဒီလသမารီပညာပင်တရားတွေကိုကျင့်သုံးရမှာသိသိလက်လက်ပါကတော့မကင်းသလောက်ပါဘူးဒါတော့ရှိမှာပါရှိရမှာပါဒါပေမဲ့လို့သိသိလက်လက်ပါမြင်ရပြီးတော့အဲ့ဒါနဲ့နေမှုပြီးတော့မေ့နေမယ်ပြီးတော့အများတကာကပူဇော်တဲ့ကာလပြည့်တဲ့ဟာကိုပဲကိုကตายရပြီးတော့နေမယ် အဲ့ဒါနဲ့ပဲနင်မိုးပြီးတော့မေ့လျော့ပေါ်ဆနေမယ်ဘယ်သူကအပြောကောင်းတာပဲဟောကောင်းတာပဲအပြကောင်းတာပဲဆိုပြီးတော့အများကရှင်းမညာရှင်းမလာနဲ့ဘလို့အဲ့ဒါလေးနဲ့ပဲရှင်းတတ်နေပဲဆိုရင်ပြီးတော့သူများလည်းပဲကိုယ့်ကိုမြင့်ပြီးတော့သူများလည်းအထင်မြင်သေးမယ်ဆိုရင်ဒါတော့တော်တော်မကောင်းတာပေါ့လေတကယ်လို့ ကိုယ်ကိုယ်လည်းမပြည့်သူများလည်းပဲအထင်မြင်မသေးပဲနဲ့ပစ္စည်းလက်လာပါလေးနဲ့ကျဉ်းတ်နေမယ်ဆိုလို့ရှိရင်ဘာနဲ့တူတယ်ဆိုတော့တစ်ပင်ကအနှစ်သားကိုလိုလို့တွားပြီးတော့ရှားတဲ့အခါမှာအနှစ်သားမကြီးပဲပဲနဲ့အကိုင်းအဆက်ယူတဲ့ပုဂ္ဂိုလ်နဲ့တူတယ်အဲဒါနှိုင်းရှင်ပြီးတော့ရှင်းဖို့ပါပဲကိုင်းခဲ့ဘာလို့ဆရာတော်ဘာမှတန်ဖိုးရှိတာမဟုတ်ခေါ်တယ်သူကမကြခင်ပဲရေချပြည့်စည်သွားနိုင်တဲ့ဟာပဲဒီမှာ အဲတချို့တော့အဲ့ဒီပစ္စည်းလက်လာပါသာသနာမှာတော့ဒီလသမားဒီပညာရှင်တရားတွေရှင်းသုံးရေးအတွက်တကယ်လိုအပ်တဲ့အထောက်ပအနေနဲ့လောက်သာသုံးပြီးတော့စိတ်နေစိတ်ဓာတ်ဘာမှမပြောင်းဘူးသူများလည်းပဲသင်တည်းကိုယ်ကလည်းမဖျောက်ဘူးဒီထဲမှာလည်းမနေမုန်းဘူးဒီလတွေကျင့်ကိုရှင်ဒီလာတွေယဟန်လည်းယဟန်လိုက်ဒီဝါလည်းပဲလူလိုက်ပါလေ ဒီလတွေကျင့်တော့ကိုယ်မှာဒီလတွေပြည့်စုံလာရင်နည်းနည်းအဲစိတ်ကြီးတွေဝင်နေဒီလမပြည့်စုံတဲ့ပုဂ္ဂိုလ်တွေကိုလည်းမျှော်ပြီးတော့သူတို့ကဒီလမဲ့တဲ့ပုဂ္ဂိုလ်တွေပဲဒီလမရှိတဲ့ပုဂ္ဂိုလ်တွေပဲဒုတိလတွေပဲပပဓမ္မတွေပဲစသည်ပေါ့ဒီအဲလိုထင်မြင်သေးတယ်အဲလိုထင်မြင်သေးရင်သေးလို့ရှိရင်တော့အာတသမတမတော်ကြီးနဲ့ရင်ဆိုင်ရပါပြီတော့အဲဒါလို့ဒီလအကြောင်းပြုပြီးတော့ ကိုယ်ကိုယ်လည်းပဲမမြင်ဘူးသူများလည်းပဲအထင်မြင်မသေးဘူးဒီလောက်ပြည့်စုံရင်တော့ဒီလောက်ခြေလက်တယ်ဒါပေမဲ့လို့ဒါလေးလောက်နဲ့မလုံလောက်သေးဘူးဆိုပြီးတော့ရှေ့ကိုပေါ့လေစိတ်နေစိတ်ထားကြီးတိုးတက်ဖို့အတိညာဏ်ကြီးပွင့်လင်းဖို့နောက်ဆုံးအဲ့ဒါဖို့ဖို့ရောက်တဲ့အထိပေါ့လေညှို့မမိလို့ပြင်သုံးရင်ဒီလားနဲ့ပတ်သက်ပြီးတော့ဘဝမျက်နာတွေအတုကန္တရာပရဝမနာအဖို့ကြီးပေါ့လေအဲ့ဒီမာရတေလလွတ်သွားပါတယ် တီလာလောက်နဲ့တီလာနေတဲ့ပုဂ္ဂိုလ်ကတော့ဘာနဲ့တူတယ်လဲလို့ဆိုတော့တစ်ပင်အစ်စ်ကိုရှားတဲ့ပုဂ္ဂိုလ်ဟာအနှစ်ယူရမယ်အစားအပွေးလေးနဲ့ကျင်납ပြီးတော့နေတာတဲ့ဒါဆိုရဲအဲ့ဒါလို့တီလာလောက်နဲ့မတင်းတိမ်မဲနဲ့စိတ်နေစိတ်ထားတွေလည်းပဲတိုးမြင့်ပေးတဲ့သမာဓိတရားတွေပေါ့လေအထုတ်ဖို့လိုသေးတယ်သမာဓိနဲ့လည်းပြည့်စုံဖို့လိုသေးတယ်လို့တကယ်နှစ်သားသားတွေ ရှားဖို့လိုသေးတယ်ဆိုတဲ့ရည်ချက်နဲ့ပေါ့လေဆက်လက်ပြီးတော့သာသနာထဲမှာအနှစ်သာရရှားတဲ့အခါသမာဓိလုံကလှုပ်လို့နည်းနည်းလေးစိတ်ကလေးချမ်းသာတာလေးတွေတည်ငြိမ်တာလေးတွေရပြီးတော့ဟာဒါသာသနာတကယ်နှစ်သာရပဲဆိုပြီးတော့ဒီလိုထင်မှတ်တတ်တယ်ဒီလောက်နဲ့ဆိုလို့ရှိရင်တော့ရှင်းလောက်ပါပြီဒါသိကောင်းတာပဲဆိုပြီးတော့နှစ်သာရအစ်စ်မဟုတ်သေးတဲ့ဟာနှစ်သာရအစ်စ်လို့ဒီလိုယူဆလိုက်တာ အဲလိုယူဆရုံနဲ့မဟုတ်ဘူးမိမိကစိတ်တည်နေတဲ့ပုဂ္ဂိုလ်တမာတိရှိတဲ့ပုဂ္ဂိုလ်သူရတွေကစိတ်တည်လကားသာနေလွတ်ပြီးတော့ကလေးချင်းနေတဲ့ပုဂ္ဂိုလ်တွေပဲဆိုတာကိုယ့်ကိုပြင့်ပြီးတော့သူများကိုနှိမ့်တယ်အဲဒီတည်းမှာပဲနင်မိုးပြီးတော့ကြောင်လေးနဲ့ဟာတွေကြောင်ဖို့ဆောင်းလေးနဲ့ဟာတွေဆောင်းဖို့ပေါ့လေတစ်ကွက်မှုပမာဏတရားတွေဖြစ်ပြီးတော့ဆင်းရဲစွာနေရတော့တာပဲအဲဒီပုဂ္ဂိုလ်ဟာသမာဓိနဲ့ပတ်သက်ပြီးတော့တသမ မာရဒေနာကြီးနဲ့ကျုံနေတာတဲ့အဲ့ဒါလောက်နဲ့မတည်နိုင်မဲ့နဲ့ရှေ့ဆက်ရအောင်မယ်လို့နားလည်လို့ရှိရင်ဒါမာရဒေနာစိတ်တိုင်းအဝိုင်းမခံရဘူးအနှင်းမခံရဘူးပေါ့ဒါပေမဲ့လို့သမာဓိလောက်နဲ့ပဲရှင်းလာပြီးတော့နေရင်ဘာနဲ့ဒီကလေးဆိုတော့တိပင်းအနှစ်ရှားပါတယ်အနှစ်မယူဘဲနဲ့အခောက်ယူပြီးတော့ပြန်သွားတဲ့ပုံကိုယ်လိုပဲဒီလိုဆိုပါတယ်သမာဓိကတိပင်းရဲ့အခောက်နဲ့တူပါတယ်သူက ခောက်ပါလို့ဆရာတော့အိမ်ဒီပါတွေဆောက်လို့ဒီစီတွေပါတွေလုပ်လို့မရဘူးသူကအဲ့ဒါမှတမာတိဆိုတာကတော့လောကီဇန်တမာတိတမာပတ်တွေကိုပြောတာပါသုဘဇန်၄ပါးနဲ့အရဘဇန်၄ပါးတမာပတ်၈ပါးကိုပြောပါတယ်ဒီမှာဇန်၄လောက်နဲ့ရှင်းနေတဲ့ပုဂ္ဂိုလ်များကိုဒါကိုပြောပါတယ်အဲ့လောကီဇန်၄လောက်နဲ့မကျေနပ်ဖဲနဲ့ပေါ်လေးဆက်ပြီးတော့အာအဘိညာဉ်လေးပါလေးရရင်တော့ကောင်းမှာပဲဆိုပြီးတော့ ရင်ရရှိရေးအတွက်ပေါ့လေကြိုးစားတယ်အဲဒီကြိုးစားလို့အဘိညာဉ်တရားတွေရရင်သာသနာဘာသာဒီအဘိညာဉ်ဉာဏ်ထူးတွေဟာတကယ်အနှစ်သာရပဲဆိုပြီးတော့ပေါ့လေဒီလိုလည်းပဲယူဆတယ်ကိုကဘိညာဉ်တွေရထားပြီးတော့စိတ်ကြီးဝင်ပြီးတော့သူများနှိမ်တာကိုယ်ကိုပြင်းမြောက်တာပေါ့ဒီထဲမှာနေမိုးပြီးတော့ပြောနေတာပြီးတော့ရှေ့ဆက်လက်ပြီးတော့လှုပ်တင်တဲ့အလုပ်တွေလုပ်ဖို့ဖြစ်ွက်တာအဲပြီးတော့စိတ်ထား အဲမမှန်မကန်ပေါ့လေထားတဲ့နေဟာဒီကြောင်ရှားရမယ်ဟာပြစ်ွက်တာပေါ့လေမိမိလေးကိုပေါ်ဝစားဖြစ်ပြီးတော့တကယ်တန်တာစီမရကြဘူးအဲ့ဒါလို့ဆိုလို့ရှိရင်ပိန်ကြီးနဲ့ပတ်သက်ပြီးတော့ဉာဏ်တူးနဲ့ပတ်သက်ပြီးတော့မရှိတည်ကြီးဝိုင်းမဝိုင်းမြန်ပြီတဲ့မိနေကြပြီအဲ့ဒါအဲ့ဒီအဝိုင်းမခံနဲ့အဝိုင်းမခံရပဲနဲ့ဒီလောက်နဲ့မကြည်နိုင်ပဲရှိဆက်လို့ရှိရင်တော့လွတ်သွားတာပေါ့ဗျာ တိပင်ရှင်တွေရလို့စိတ်ကြည်ရေဝင်ပြီးတော့ဒီဝတ္တဒီဝတ္တပေါ်ကြီးပျက်စီးသွားတဲ့ကာရကတွေဟာထင်ရှားပါတယ်သူကဒီဝတ္တတာမပုဂ္ဂိုလ်မဟုတ်ပါဘူးအပင်ရှင်ရတဲ့ပုဂ္ဂိုလ်ပါပဲဒါပေမဲ့လို့ဒီဥပဒနာဉာဏ်လေးပြည့်စုံပြီးတော့သက်ဖို့ဉာဏ်ရတဲ့ဒီအာမထုတ်တော့မြတ်စွာဘုရားပေါ်မှာလည်းပဲသူစိတ်ထားတွေပြောင်း သံဃာတင်းလည်းခွဲလောဟိတုပါဒကကံကြီးတွေထပ်ပြီးတော့ဒုက္ခတွေရောက်သွားတာအဲ့ဒါအနည်းဆုံးတာအဲအဲ့ဒါတာကပါပဲဒီရနဲ့ပတ်သက်ပြီးတော့အခုဖြစ်တချို့တချို့အဲညံတို့ပေါ်အပင်ရှင်လေးတွေပါလိမ့်ဒီစိတ်ဝင်စားတဲ့ပုံကိုယ်တွေတော်တော်များများရှိပါတယ်တူတယောက်ကနည်းနည်းအောဝယ်လေးပါလိပြလိုက်လို့ရှိရင်ဟုတ်တာမဟုတ်တာတော့ထားပါလိမဲပြီးတော့ စိတ်ဝင်စားပြီးတော့လိုက်ကြတာတွေရှိတယ်။များအားဖြင့်တော့ဒီလိုအာဝဝယ်လေးတွေကြားလို့ရှိရင်စိတ်ဝင်စားကြတာ။ဘုခေတ်မှာမဟုတ်ပါဘူး။ဘုရားတစ်ခက်ကလည်းပဲတခါတူဟာသတ္တတရားတော့ရှိပြီးတော့ဉာဏ်အမြင်ကမရှိတော့မြတ်စွာဘုရားလျှောက်တဲ့မြတ်စွာဘုရားရဲ့တကူကြီးအဘိညာဉ်တကူရှိတဲ့ပုဂ္ဂိုလ်ကြီးအနေနဲ့ရရဖြစ်ပြီးတော့တကူပြစီပြီးတော့လူတွေရှိအောင်ပါဗျာတာသနာကြည်ညိုလာအောင်ပေါ့လေကြည်ညိုလာတဲ့ပုဂ္ဂိုလ်ကြီးရအောင် ပြုလုပ်ပေးပါတဲ့မြတ်စွာဘုရားပယ်ချပါတယ်သူကလည်းပဲထပ်လျှောက်မြတ်စွာဘုရားပယ်ချတယ်တုံးကြီးတုံးကလျှောက်တယ်မြတ်စွာဘုရားကမိန့်ကြားရတယ်တကားတဲ့တကူကသုံးမျိုးရှိတယ်ဣတိပါရိဟာရီကမြေချိုးမိုးပြန်ပါလိတကူအမျိုးမျိုးပြတာတမျိုးတဲ့အာရိန္ဒရာပါရိဟာရီကဆိုတာသူရဲ့စိတ်နေစိတ်ထားကိုသိပြီးတော့သင်ဟာဘယ်လိုစိတ်နေစိတ်ထားတွေရှိနေလဲဘာတွေကြားနေလဲဆိုတာအတတ်ပြောတာဟွန်းဒီတော့ပြည့်ရဲ့ဉာဏ်နေပေါ့ အဲ့ဒါကတမျိုးတဲ့အနုတ္တပဏိပါရိဟာရိယဆိုတာကတင့်စိတ်ဟာမမြင့်မြတ်သေးဘူးထက်တမ်းမကြသေးဘူးဒီလိုစိတ်ထားပြီးမထားနဲ့ဟောဒီလိုစိတ်ထားမျိုးထားဟောဒီလိုစိတ်ထားကောင်းလေးတွေရှိဖို့ရန်အတွက်သိဉာဏ်လေးတွေပွားဖို့ရန်ဒီအချင်းချင်းပါဆိုတော့နီလန်းကြီးညွှန်ပြတဲ့အနုတ္တပဏိပါရိဟာရိယအဲ့ဒီသုံးမျိုးထဲမှာဆိုလို့ရှိရင်အနုတ္တပဏိပါရိဟာရိဟာအကောင်းဆုံးပဲ စကားတဲ့အဲ့ဒီလိုတရားဟောရတယ်တကယ်လို့သကိပါကနာအဘိညာဉ်ကိုအသုံးပြုလိုက်မယ်ဆိုရင်သာသနာကြည်ညိုနေတဲ့ပုဂ္ဂိုလ်တွေဖို့ရတော့ဘာမှကိစ္စမရှိဘူးကြည်ညိုမပြတ်ဘူးမကြည်ညိုတဲ့ပုဂ္ဂိုလ်များကအာဒီအဘိညာဉ်ဆိုတာဘာဆန္ဒမှမဟုတ်ပဲလောကမှာကန္တာရီတတ်တယ်ဆိုတာလည်းရှိသားပဲမဏိကာတတ်ဆိုတာလည်းရှိသားပဲအဲ့ဒီအတ္တမျိုးနဲ့သူတို့တကူရှိကြတာဖြစ်ပါလိမ့်မယ်ဆိုတာပေါ့ဒီ သာသနာတော်ကိုသူတို့တမျိုးထင်နေတယ်အကောင်းဆုံးကတော့အနုသာသနီပါဠိဟာကြီးကအကောင်းဆုံးပဲဟောဒီလိုကုမူရာတွေရှိရှိဟောဒီလိုယဉ်ကျေးတဲ့နှုတ်မူရာတွေရှိရှိဟောဒီလိုစိတ်နေစိတ်ထားရှိဟောဒီလိုကျင့်ဟောဒီလိုမှဟောဒီလိုမှလို့ရှိရင်စိတ်တည်တည်ငြိမ်ပြီးတော့ဟောဒီလိုအသိဉာဏ်လေးတွေအစဉ်စဉ်ဖြစ်လာမယ်နောက်ဆုံးမိတ်မိညာပူညာအထိမျက်မှောက်ပြုပြီးတော့ဆင်းရဲဒုက္ခတွေကလွတ်မြောက်နေတယ်ဆိုတာပါလေနိမလမ်းမှန်လေးကိုညှင်ကြား ညှိကြခြင်းအပြင်တစ်ဖက်သားပုဂ္ဂိုလ်ကြီးကိုယ်ပဲပါလာအောင်ပေါ့လေသဏ္ဍာဝရိယအောင်အဲ့ဒီလိုလုပ်တဲ့အလုပ်ကအကောင်းဆုံးပဲဆိုတော့မြတ်စွာဘုရားရှင်းပြပါတယ်ရှင်းပြချက်တွေကတော့ဆုံးများပါတယ်ဘုရားချုပ်ပြီးတော့ပြောရတာပါနှုတ်သာသနာမှာခုနဉာဏတသနာခေါ်တဲ့ဉာဏ်အထူးရမလို့အပ်ဘူးလားဆိုတော့ဟိုလိုအပ်ပါတယ်မရသေးလို့ရှိရင်ရအောင်လုပ်ဖို့တော့ဒါတော့ထိုက်ပါတယ်ဒါပေမဲ့လို့အဲ့ဒါကအနှစ်သာရဆိုတဲ့အနေနဲ့ယူထားလို့ရှိရင်တော့ တစ်ပင်ရဲ့အနှစ်သာရကိုရှားတဲ့ပုဂ္ဂိုလ်ဟာအနှစ်မတွေ့ဘဲနဲ့ဖက်ကု ခေါ်တဲ့အကာနဲ့ကျင်လာရလို့ရှိရင်အဲ့ဒီအကာဟာအိမ်တို့ဘာလို့ဆောက်လို့မကောင်းဘူးဆယ်ပြည်ကြီးတွေလုပ်လို့လည်းပဲအဲမကောင်းတာဘူးကာနဲ့တော့ပြီးရမယ်ဆိုလို့ရှိရင်တော့သာသနာတော်ကြီးနဲ့တွေ့ကြည့်ပါရှင်မနှက်နိုင်ပါဘူးအဲတော့နာကြီးအတွက်အနှစ်သာရရအောင်လိုက်ဖို့လိုသေးတယ်အဲဒီသာသနာရဲ့အနှစ်သာရရရှိဖို့အတွက်ကတော့ အခုဘုန်းကြီးတို့ယောဂီအထုနေကြတဲ့အိဋ္ဌာလမ်းစဉ်ပါပဲအပွေးနဲ့တူတဲ့သီလနဲ့ပြည့်စုံတဲ့အောက်နဲ့တူတဲ့ဝိရိယတတိပမာတိပညာတွေနဲ့လည်းပြည့်စုံနေပါတယ်။ဒါနဲ့လည်းမကျင်နာသေးဘူး။ပြီးတော့အကာနဲ့တူတဲ့ဥပဒနာဉာဏ်အမြင်လေးတွေပေါ့ဒီအစဉ်စဉ်အစဉ်စဉ်ဒါလေးတွေလည်းဖြစ်လာတယ်။အဲဒါတွေဖြစ်လာလို့နောက်ဆုံးဖြစ်ပြမစာအငိမ့်တာကို အရိယမင်းရခုဉာဏ်နဲ့မျက်မှောက်ပြုပြီးသွားပြီဆိုလို့ရှိရင်တော့တကယ်အနှစ်သာရမဲ့ဖို့ရသွားပြီအဲဒီမဲ့ဖို့ရသွားရင်အချိန်ကြီးလည်းပဲအဲဖို့ကိုလည်းဝင်စားနိုင်တာပဲအရိယမင်းနဲ့လည်းပဲကိလေသာတွေပယ်တတ်ဖို့လည်းပဲဖို့လည်းပဲဝင်စားနိုင်တယ်ဆိုရင်အတ္တမယဝိမုခဆိုတာပါလေအချိန်မရွေးကိလေသာတွေကလွတ်လောက်လွတ်မြောက်ပြီးတော့ဆင်းရဲတာတာနေနိုင်တဲ့အနေနဲ့အဲ့ဒါတော့အနှစ်သာရပဲ။ ကယ်ပြည့်စုံတဲ့နှစ်သာတော့ညာနာဖြစ်တဲ့အထိပေါ့အဲ့ဒါတော့အကောင်းဆုံးပေါ့ဒီမှာအဲ့ဒီနှစ်သာကနားလည်ဖို့အရေးကြီးပါတယ်အဲ့ဒီလိုမြတ်စွာဘုရားကဒါဒီဥမနာဥမရရှင်ပြပြီးတော့တရားအဆုံးသတ်တဲ့အခါမှာဘိက္ခုဒီငါဘုရားသာသနာဟာလဘတက္ကရာဒီလောကအကျိုးအမြတ်လေးရရင်မဟုတ်ပါဘူးတဲ့ဒီလအကျိုးအာနိသင်လေးရရင်လည်းမဟုတ်ပါဘူးတဲ့တမာတိအကျိုးအာနိသင်လေးရရင်လည်းမဟုတ်ပါဘူးတဲ့ ဉာဏတပ္ပနာခေါ်တဲ့အပင်ဉာဏ်ကိုယ်လေးပါဠိရယူရင်လည်းမဟုတ်ပါဘူးတဲ့တကယ်စင်စစ်တော့အတ္တမယဝိမုခခေါ်တဲ့ကိလေသာတွေကလုံးရောက်ပြီးတော့အချိန်မရွေးပါလေတရားချမ်းသာနဲ့နေနိုင်တာအဲ့ဒါကတကယ်အကျိုးစီးပွားအဲတကယ်အနှစ်သာရပါပဲတဲ့ဒီလိုမိကြပါတယ်အဲ့ဒီတကယ်အနှစ်သာရကြီးသိစီပြီးတော့ပါလေရဲရဲရင်းရင်းနဲ့ဥဒတ္တမမာရတေနပါလေ အဲဒီကိုကျော်လွန်နိုင်ရပြီးတော့ဒီဟာကိုအောင်နိုင်တဲ့ပုဂ္ဂိုလ်မှသာချမ်းသာစေရနိုင်တယ်ဆိုတဲ့အချက်နဲ့စပြီးတော့သတိပဋ္ဌာန်ကျင့်လန်းစေကိုပြည့်ဝစွာအထုနိုင်ရလို့အ ਨੇ ဆုံးဒီဘဝမှာပဲတမက်ဆိုရရှိပြီးတော့အတ္တမယဥမောက္ခခေါ်တဲ့တကယ်အနှစ်သာရရအောင်ကြိုးစားပွားများအထုနိုင်ကြပါစေ။